ဒီဒီလက်ကသောက်ထားပါဗျာဘုရားသာသနာနောဟအဖွဲ့ကဘုန်းကြီးတို့ရောက်ပြီးမှနှစ်စဉ်နှစ်တိုင်းနှစ်ပတ်လည်ဥဇော်ပွဲကျင်းပနေတာပါပဲအဲဒါကျင်းပတိုင်းကျင်းပတိုင်းဘုန်းကြီးကဒီမှာရှိနေတဲ့အခါဆိုရင်ဟောရစကားရှိဥစွာပြောရပါတယ် ဟောဒီနေ့ဒီနေ့တည်းထူးပြီးပြောရလဲတဲတော့မရှိပါဘူးဘုရားသာသနာ့ဘအဖွဲ့မှာဆောင်ရွက်တဲ့ဆောင်ရွက်ထိုက်တာလေးတွေလောက်ပြောရတော့နေ့စဉ်နေ့တိုင်းလည်းဒီလိုပဲပြောကြရှိတာပါသိမထူးအောင်ဘုရားသာသနာလောကအဖွဲ့ထဲမှာဝင်ရောက်ပြီးတော့ ဘုရားသာသနာ၏အကျိုးကိုဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့တတ်နိုင်တယ်များကုညီအားပေးဖို့အထူးသတိပြုရပါပဲတချို့တချို့ဒီလိုဘာသာရေးအဖွဲ့တွေရှိနေပေမဲ့လို့အဖွဲ့တွေပြွေးခြင်း ဖွဲ့တွေရဲ့အကြံဉာဏ်ပေးခြင်းစသောအလုပ်တွေကိုပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကမလုပ်ကြဘူးဒီလိုခါရည်နေနေကြအလုပ်တဲ့ပုဂ္ဂိုလ်ကနင်းငယ်ရှိပြီးတော့ဘုရားသာသနာနုခအဖွဲ့ဆိုတာကအခြားအဖွဲ့များလို့စသရာရာသာရည်တော်ရင်မှာစပြီးတော့အားကိုးစရာလည်းရှိတာမဟုတ်အဲအဲဒီတော့ ကိုတတ်နိုင်ရကိုဆောင်ရွက်ပြီးတော့နေကြအခုဒီမှာတော့ဘုရားသာသနာတော်ကအဖွဲ့ဝင်ပုဂ္ဂိုလ်တွေကဆောင်ရွက်ပုံတွေလည်းပဲအမှန်တန်ကောင်းပါတယ်อืมအရေးကြီးတဲ့ကိစ္စတွေတတ်နိုင်တဲ့ဆောင်ရွက်ပြီးတော့နေကြဒီတော့ဆိုလို့ရှိရင်ဩဝါဒစရိယ သမထဆရာတွေနေနေထိုင်ရနေနေဘဝထိုင်ဘဝအကြောင်းဆောက်လို့ရသိမပြည့်စုံမျောသမီးနေဘဝထိုင်ဘဝလည်းပဲသိမပြည့်စုံအခုနေခါတော့တော်တော့ပြည့်စုံနေပါပြီမျက်စိနဲ့ကြည့်လိုက်ရင်ကိုပဲအဆောက်အဦကြီးတွေကြည့်ရတော့အာဖြင့်အာရစရာဝန်သာပြန်နာကောင်းပါလေဒီကဝင်ဝင်ချင်း ဒီဓမ္မကြီးကတော့ပထမဆုံးကစပြီးတော့ဒီတောင်လို့။ဘာရင်ဓမ္မကြီးကတော့ပထမဆုံးကစပြီးဒီတောင်လို့။အဲဒီကနောက်လွန်ခဲ့တဲ့70ခုနှစ်အဲ30ခုနှစ်လောက်ကဘုန်းကြီးနေတဲ့ကြောင်းလည်းပဲဒီအဲဒီမှာလည်းပြီးတော့ကြားပါပြီ။ပြီးတော့ ဘောကသံဆရာတွေနေဖို့ဆိုပြီးတော့ကျောင်းအဆောက်အဦလေးသုံးကျောင်းဓမ္မတော်ကတော့အဲ့ဒီမှာအဆောက်အဦဆောင်းမဲ့ပုဂ္ဂိုလ်ကိုမရှိတော့ပါပဲအဲဆောက်အဦကောင်းဆောက်အဦဆောင်းမဲ့ပုဂ္ဂိုလ်ပေါ်လာတဲ့ခါကလာကြတာစတယ်မှာဆိုရင်သိရှိမှတင်ဘူးဒါယုံနဲ့ယုံဝင်အောင်မယ်ဗျာပထမဆုံးဆောက်တဲ့အဆောက်အဦက နောက်ထပ်ဆောက်တဲ့အဆောက်အဦတွေတော့မကောင်းတာဘူးအဲဒီအဆောက်အဦတွေတွေ့ရရင်ကိုယ်ကဝန်သားစရာကောင်းပါလေအမြင်အားဖြင့်ဒီညိုစရာဝန်သားစရာတွေပါပဲမျိုးသမီးတွေပါလေအတွက်ဆိုလို့ရှိရင်တော့ဒီဘက်ကရောက်ဟိုတောင်ဝက်တောင်တောင်ဝက်ရှိတဲ့ဘက်ကရောက်ဆောက်အဦတွေနှများလာတယ်နေနေရထိုင်ရတယ်နော်ကောင်းပါလား နေစရာထိုင်စရာတွေအပြင်ရေတို့မီးတို့ဆိုတာလည်းပဲရေးကြီးပါတယ်ရေကလည်းပဲအခုနေခါကလာမှာရေကကြီးတွေနဲ့ဒီထားပြီးတော့လောင်ထားပြီးအဲဒီကနေထုတ်ပြီးတော့သုံးနေရှားရှားရတဲ့မှာရှားရှားနေရာတွေမှာ ရေသုံးလုံးနေနေလို့ရှင်မာတော့ရေသုံးစရာကတော့ပြည့်စုံနာဘီတရားထကြတဲ့ပုဂ္ဂိုလ်တွေလည်းပဲသူတို့လည်းတော့သဘောကျပါရဲ့ရေတွေလည်းပေါ်တယ်ဆိုပြီးတော့အဲလည်းနာကောင်းပါလေနောက်ပြီးတော့မြတ်သမီးရဲ့နေဖို့ရဆိုတာလည်းအရေးကြီးတယ်ယောဂီက ။ညာတော့အဖြစ်မျိုးသားယောဂီတွေလူယောဂီဆိုတာတော့ရရမှာသိမမြအောင်ဒီနေရာမှာနည်းနည်းများ။ဒါမှလို့မျိုးသမီးယောဂီတွေကပဲပို့ပြီးတော့များ။အဲသူတို့နေကြထိုင်ကြနာနာရှိဖို့လိုတယ်။အဲဒါလည်းပဲသူတို့ဒီမှာအဆောက်အဦတွေကဟောင်းနေရတဲ့ဆောက်အစ်စ်လည်းပဲ အဟောင်းကြီးကိုသင်တဲ့လျောက်ပေါအောင်ရင်ဖို့လိုတာလေးတွေပြင်ပြုပေးမနာဆင်ပြေပါလေဟန်တာကြရပါလားအဲဒီလိုဆောင်ရွက်ကြရတယ်ဆိုတာဟာလည်းမာမာပုဂ္ဂိုလ်တွေမဖြစ်ပါဘူးအဲဆောင်ရွက်ပုံဆောင်ရွက်နည်းစနစ်ကိုနားလည်မှညောင်ဉာဏ်ကြည့်လို့ရှိရင် ဒီလိုလုပ်ရမယ်ဒီလိုလုပ်ပြင်တယ်ဆိုတာလေဘောပေါက်မှအဲ့ဒါမှဆောင်ရွက်လို့ပြီးဒီချိုစေတနာကောင်းတဲ့ဆောင်ရွက်ရှင်ပါရဲ့ဒါပဲမျိုးလို့ဘယ်လိုဆောင်ရမလဲဆိုတာမသိရင်ဆောင်ရွက်လို့မဖြစ်ဘူးလို့ဘုရားအနာဆင်ပြေပါလေအဲဒါကြောင့်ဘုရားကလည်းဘုန်းကြီးက ဩဝါဒစကားတော့ဒီလိုပါလေအဲဥဋ္ဌာဏသံဃာအာရခသံဃာမလျာမလျာနာမိတ်တာဓမ္မစီဝိတာဆိုတဲ့အဲဒီဟာတွေနဲ့ပြည့်စုံကောင်းတယ်လို့ နေဘူးပါလေအဲ့ဒါဘုံမှာဩဝါဒစာအုပ်စီပဲစာရိုက်ကလေးတစ်ခုနဲ့ဘုရားကရိုက်တယ်စာကြီးစာအုပ်အဖြစ်နဲ့တူရိုက်ပေါ်တယ်ကြီးအဲ့ဒါမကြီးဘူးစာရိုက်လေးတစ်ရက်ပဲထောက်လိုက်တော့ဒီငါဒီငါကောက်တော့ထောက်လိုက်တာသူကစင်ပြေပါစာအုပ်အဲ့ဒါလည်းလက်ရှိပါတယ် အခုနေတော့ဘုန်းကြီးတို့ထပ်ပြီးတော့ဉာဏ်ဉာဏ်ပေးနေတာကတော့ရှိနေပါတယ်ဒီကအဖဝင်ပုဂ္ဂသတရားကြီးတွေရောဒီရင်ပုဂ္ဂိုလ်တွေရောစေတနာကောင်းနဲ့ဆောင်ရွက်နေကြတာဆောင်ရွက်လို့စေတနာလည်းရှိနေကြတာပြီးပါတယ် ခုနှစ်လူသားကတော့ဘာလို့နေတော့ဆိုတော့အမျိုးသားယောဂီတွေနဲ့ညာယောဂီတွေဆိုတော့နေရာဆိုင်ရင်းပြည့်စုံကြတာမပြည့်စုံသေးပဲဖြစ်နေဘုရားဥရောပမဟုတ်ဘူးအမေရိကန်အမေရိကန်ရောက်စဉ်တည်းကဘုံမျိုးရောက်လည်းပဲတိုက်တယ်အဆင့်ဆင့်တိုက်တယ်အဆင့်ဆင့် ဆယ်စင်းဆိုတာအနည်းရည်မှာဆယ်စင်းကျော်နေတာတွေကများစင်းစင်းနဲ့လှုပ်ထတာတွေ့ရမမာကြီးမှာဒီမဟာစီသာသနာရိပ်သာထဲမှာလည်းနေရာထိုင်ခင်းကလည်းကျေကျေပြန့်ပြန့်ရှိဘူးအဲဒီဆောက်ဦးလေးတွေကအနည်းဆုံး20လောက်လုပ်ရင်တော့ ဆိုတော့နေလို့ဟန်ကြမှာပဲလို့ဘုရားကလည်းဘုရားဒီမလာခင်ကစီကူရပါအဲစိတ်ကူရပြီးတော့ဒီလိုပဲမှတ်တယ်မဲ့နေနေပါလားဒီလိုနေနေရင်အခုအကြောင်းမမြင်ရတော့နေမကောင်းတာလည်းလာပြီးတော့တွေးရနေမကောင်းတော့ခါလိုက်ခါလိုက်ခွန်ကြီးဘယ်တော့နေမကောင်းတာတင်းတူဆိုတော့ပြင်မလာပဲလို့အဖျားဆိုရင်လည်း အပူစိန်တွေနဲ့ထားတာကိုအေးမပါဘူးอืมအဲ့ဒါနဲ့အဲဘုန်းကြီးတို့နေတဲ့ကြောင်းရဲ့ဒီကပေါ့ဆက်ပြီးတော့တို့ဆက်ပြီးတော့သာဝသာဝသာဆိုတော့ရတယ် ဒီအစောစောစောစောရကြာပါပြီ။နောက်ရိတ်ထူတွေပါလေထားရအောင်။လူတွေတွေပါလေထားဖို့နေရာတစ်ခုလုပ်ရင်အစင်ပြေစရာအကြောင်းရှိလာတယ်ဒီနေရာလည်းကောင်းပါလေ။နေရာတော့ဒီခြားတော်ကလာတဲ့ပုဂ္ဂိုလ်တွေလည်းဒီကြောင်းအဆောက်အအုံမဲ့ပုဂ္ဂိုလ်ရှိသေးတာပဲ။ဘာမို့လို့ရှိရင်ဒီနေရာမှာလုပ်ရင်အဲ့ဒီနေရာမှာ အဆောင်ရောက်ဘုန်းကြီးတွေကလည်းသွားနေရဖို့ရှိတယ်။အဲဒါတွေတို့ရှိတို့ချက်ပြီးတော့ဆောက်ဦးလေးဆိုရင်တော်ပါလိမ့်မယ်။အဲဒီလိုပြောပြီးတော့ညင်ကြားထားတယ်။ဘုန်းကြီးတွေသွားနေတော့ပြီးအောင်ဆိုပြီးတော့လုပ်နေပြီးတော့ဘုန်းကြီးတို့ပြန်လာတော့ဘာမှမပြီးသေးဘူး။ပြီးတော့ရှိနေတယ်။နည်းနည်းပါးပါးကြံနေတာတော့ပြောတော့ပြီးတော့တော့ဖြစ်နေပါလား။ ဟာဒီတဲကနေပြီးတော့ဈဉ္ညာဆောက်ဖို့ဆိုပြီးတော့ဒီကဆောက်ကြတယ်အဲ့ဒါတော့ခွန်ကြီးကတာမီးလို့လည်းမကောင်းအားပေးဖို့ရတယ်ပဲသိပြီးတော့မလို့ခုနေ့ကကာလမှာယောဂီပုဂ္ဂိုလ်တွေနေထိုင်မှုရတာရေးကြည့်တာပဲဈဉ္ညာဆောက်ဖို့ လုံနေရင်ဒီတွင်းတော့ဖြင့်သာဟုတခြားလို့လို့ဖို့ရအချိန်ရှိဘူးမတတ်နိုင်ဘူး။ဒါဒီဥစ္စာကတော့တဲမလို့ဘူးလို့တော့အောင်းမိပါတယ်။ဒါပေမဲ့လို့စေတနာသူစေတနာနဲ့သူစေတနာကောင်းတဲ့ပုဂ္ဂိုလ်တွေကလည်းဇင်းညာသာဟုဖြူရှင်ရတာကိုအဲပထမစပြီးတော့ဇင်းနဲ့တူပါတယ် ကုစိတ်ဖြေတယ်ဗမာနဲ့တူပါတယ်သူကစပြီးတော့ဆောက်ဆင်လို့လို့ပြောတယ်သိတော့မလို့လို့ဒါနဲ့ကိုယ်တော်နဲ့ကိုယ်ဆောက်ဆင်နေဆောက်ပေါ်လေလို့ပြောတော့ပြောထားတယ်ဘုန်းကြီးကအခုနေမကောင်းထိုင်နေတာဖြစ်လာတော့ဒီနေ့တစ်ချိန်ကြာလို့ရှိရင်ဒီလိုနေမကောင်းထိုင်နေတာဖြစ်ပြီးတော့ပြေရင်လည်းပြေနိုင်တာပဲ သေသွားလို့ရှိရင်ဘုန်းကြီးတို့ပိုင်ဆိုင်ပြီးတော့နေတဲ့ပစ္စည်းဥစ္စာတွေလည်းပဲဘာမှသုံးချပဲနဲ့အလားအလာဖြစ်ကုန်မယ်ပြီးတော့ဘုန်းကြီးတတ်နိုင်တယ်ညအဆောက်ဆောက်ရအောင်လို့အဲရှင်းသွားရှင်းသွားအနေနဲ့သူဝင်ထိုင်းကောင်းမယ်တဲ့ ။ဘုရားဒီလိုစဉ်းစားပါ။ဘုရား1 2 3 4 5အဲ့ဒီတိုက်တန်းနေရှိတယ်။အဲ့ဒီတိုက်တန်းတွေကိုကျောင်းတစ်ခုတစ်ဆက်ထဲကျောင်းသုံးခုဆက်တယ်လို့ရှင်တယ်လို့ဒါအောင်ကျောင်းတစ်ခုတစ်ဆက်ကျောင်းတစ်ခုကတစ်ခုချတာဒီလိုလဲရမှာ။အဲ့ဒီ အဆင့်ကလည်းပဲမိဘကအတိုင်းမဟုတ်ဘဲနဲ့အဆင့်ကလည်းနှစ်ဆင့်လောက်ထားပြီးတော့ငါလည်းသိကြကြပဲမထင်ဘူးလူကခင်ရတာလည်းလွယ်လိမ့်မယ်လို့ထင်တာပါပဲတော့ခင်ရလည်းလွယ်ပါလိမ့်မယ်မြန်မာအထူးအရေးကြီးလို့လို့ရှိတာလည်းတခုတော့ ဘုန်းကြီးတို့ကြားသိရပါတယ်ဒီဒီတွေကဆရာဝါကြလို့ရှိရင်ဒီတွေကဆရာမွဲဆိုင်ရာတွေကိုဖွင့်ရေးပြရတာပေါ့မပေးလို့လည်းမရှိဘူး။ဒါပထမတော့ဆိုရင်ဆွမ်းသားကြောင့်ကဘောကျွေးမှုတွေပြနေရတယ်။ဘုရား ဒေါ်ကြီးဓမ္မကြီးရရှိတော့အဲဒီကစားတော့ရေးကိစ္စတဲ့ဆောင်ရွက်ရအောင်သက်သာသွားဒါပေမဲ့လို့နေထိုင်ရေးကတော့သိအစဉ်ပြေသေးပါခုခွန်ကြီးတို့ကျောင်းကတိုးချက်ဆောင်နေတယ်ဆိုတော့ယဟန်ယောဂီယဟန်ယောဂီလူယောဂီအဲ့ဒီမှာအားထုတ်မှဆိုဖြစ်နိုင်ပါရဲ့ အဲအဲဒီအတွင်းအာထုတ်ဖြစ်နိုင်မှာဘယ်လိုဘယ်လိုခဏမှာနောက်အဲဒီဟိုဓမ္မယုံအတိကြီးဆောက်လုပ်ပြီးတဲ့ခါကျရင်တော့ပူကောင်းမှာပေါ့အဲဒါလည်းပဲဒီကညာသံဃာတွေသံဃာတွေတော့မဟုတ်ပါဘူးညာသံဃာတွေနဲ့မျိုးသားယောဂီတွေနေနေနေရာထိုင်ရင်းဖြစ်တဲ့ ဆောက်ဦးလေးတွေပြင်လိုက်လို့ရှိရင်အဲ့ဒါတော့ဟန်ကြကောင်းတယ်စဉ်းစားတာအဲ့ဒါဘုန်းကြီးကဘုန်းကြီးမှာရှိနေရတတ်နိုင်နေရဥစ္စာတွေကိုဘုန်းကြီးကခေါင်းဆောင်ဖြစ်နေမို့ထုတ်ဝင်သူမယ်လို့ပညာထားပြီးတော့ဆရာတော်ပုဂ္ဂိုလ်တွေလည်းသူ့ရဲ့တိုက်တွန်းအောင်ပါဘူး။အင်းဒါ ဘုန်းကြီးကနေပြီးတော့အဲဒီလိုအစောလို့ကိုရညကြားတိုက်တွန်းပြီးလို့ရှိရင်ဒီပုဂ္ဂိုလ်တွေလည်းပဲအာဘာတိကဝမ်းမြောက်ဝမ်းသာနဲ့ဒီကြမှာပါပဲအဲဒီစောက်ကြီးလည်းမကြခင်ပြီးပါလိမ့်မယ်လို့ဒီနှစ်အတွင်းမပြီးရင်နှစ်နှစ်တော့ပြီးမှာဒီနှစ်တော့ကြာမယ်မထင်ပါဘူးဒီနှစ်ပြန်ပြီးရရှိတော့ ဘုန်းကြီးကသတိနားလည်တဲ့ပုဂ္ဂိုလ်နည်းနည်းပါးပါးမေးကြည့်ရဘလောက်ကြာလို့ဆိုတာသိကြကြအကြောင်းရှိပါဘူးလို့ဆိုရင်ကောင်းတာဘောလို့ဆိုတာလောက်ကုန်ရရှိတော့ကုန်ရလေးပဲဘယ်နှသိန်းကုန်မလဲဒါလည်းမေးရအဲဆောက်နှစ်နှစ်ခုကိုတခုတည်းလုပ်လို့ရှိရင်အဲ့ဒီ အခုမှအနည်းဆုံးအခြေကနှစ်သိန်းလောက်ကခွန်ကြီးကတူထားလိုက်နောက်ပါတန်းနေတဲ့ပုဂ္ဂိုလ်ကလိုက်ပြီးလို့ရှိရင်မင်းက6သိန်းလောက်ဆိုရင်တောင်းပါမယ်တူပါလေသူကမင်းက6သိန်း9သိန်းနာရ7သိန်းပေါ့အဲဒီလိုစီစဉ်ရှိပါတယ်အဲဒီက အဆောက်အဦကြီးရဲဆိုတဲ့ခါကျရင်တော့ဒီဒီဆုံးဆိုတရားဓမ္မယုံကြီးတော့သောက်ကိုရကောင်းပါလေတရားဓမ္မယုံကြီးကနေပြီးစဆောင်းနေတယ်ဟိုဟာဒီလုံးဖြစ်မှာမဟုတ်တော့လည်းဘယ်တော့မှပြီးမလို့ဘူးအဲဒီလိုစဉ်းစားမှုရှိပါလေဒါကြောင့်ဘုန်းကြီးကလည်းပဲအဲဒီ ညာယောဂီလူပုဂ္ဂိုလ်တွေပြည့်စုံသောဆန္ဒသာသာနေဖို့ရနေရာထိုင်ခြင်းအတွက်အဆောက်အဦလေးပြင်ပေးဖို့ဆိုပြီးတော့ညွှန်ကြားပါအဲ့ဒါလေးကိုမိုးရလေးလည်းဘုရားတတ်နိုင်တော့တော့ပြင်ပေးရမှာကောင်းတယ်ဘုရားဒီကမ္ဘာမလို့လည်းဒီနေ့ကြာသေးတော့လို့ရှိရင်ယူတော့မသွားနိုင်ဘူး ဒီလိုလူပြောနေတယ်နေမှာဟိုအခုလိုဆောက်ပြီးတော့လူသားလည်းပဲဒီတဲ့ခါကြီးယူသွားရအောင်လို့တော့မပြီးသေးပါဘူးလောလောဆယ်မှာရာထုတ်ရှင်တဲ့ပုဂ္ဂိုလ်တွေဆန်းသာမြင်ရအောင်ပြီးတော့ဒီကပုဂ္ဂိုလ်တွေအများချင်းလဲဘာသာရိကကြီးမျိုးဝယ်ဖြစ်အောင်အဲ့ဒါကြီးဇူးပြီးတော့ဘုရားစိတ်ကူးဖြစ်ပါတယ် ဒါအခုဉာဏ်မကောင်းတဲ့ခါမှာဒီကူကဆဲလာအဲ့ဒါပါပဲအဲဒီလိုပဲစေတနာကောင်းတဲ့ကံဆောင်ရကြတဲ့ပုဂ္ဂိုလ်တွေဆောင်ရခြင်းဆောင်ရတဲ့ဓာတ်တွေကိုအများတော်သူအတိမှပြုပြီးတော့ဆောင်ရကြကြဖို့ပါပဲ အဲဒီတော့ညာသဘောတွေပြုနေတဲ့မှုတွေကိုကြောင့်ညဆိုင်ကြည့်တော့ပြုနေကြတာနာကောင်းပါလေမထာသံဃာသီလသံဃာသာရသံဃာပညာသံဃာမထာသံဃာသာရသံဃာတရားနဲ့ပြည့်စုံပြီဒါ ဘုရားသာသနာ့ခါအဖွဲ့ဝင်ပုဂ္ဂိုလ်တွေဆိုတာဒါတရားတော့ပြည့်စုံနေတာပါမပြည့်စုံတာရှိပါဘူးဒါတရားရှိလို့ပဲဒီလိုကုသိုလ်လုပ်တွေလုပ်ကြသီလသာမရာသီလသာမရာဆိုတာလည်းဘုရားဘာသာဝင်တွေဆိုတာသီလနဲ့ပြည့်စုံနေတာပါပဲအဲဒါနဲ့တခုတော့ရှိတယ်ငါးပါးသီလကပြည့်စုံနေတယ်လို့ ဒီရှိပါသီလတို့ရှိပါသီလမျိုးကိုမဆောင်ကြမဆောက်ကြည့်တဲ့အနေထားလည်းရှိတတ်တယ်မဆောက်မဆောက်ကြည့်တဲ့နေတော့ဘေးကပုဂ္ဂိုလ်တွေမြင်အားဖြင့်အချင်းချင်းပေးတတ်တယ်အဲဒါအဲဒီလိုအချင်းချင်းမသေးရအောင်အခါခါသိမ်းဟုတ်တော့လည်းပဲပြီးကြတဲ့ရက်တလေတော့ စေပါးသီလဆောက်ကြည့်ရင်ကောင်းပါလား။ဟိုဒီဘင်းရဘင်းရတွင်ရက်တဲ့အဲလာပြင်းနဲ့အထူးရက်တဲ့ဝါတွင်လာပြင်းနဲ့လာခွေနဲ့အဲဒီနေလေးတွေမှာလား ဘုရားသီလဆောက်တည်နေကောင်းပါတယ်။ညာတွေသီလတွေမကဘူး။သမာဓိပညာကျင့်ရအောင်ဆိုပြီးတော့တိုက်တွန်းနေတဲ့ပုဂ္ဂိုလ်တွေကဒီကိုယ်တိုင်ကသီလကိုမစားကြောက်ဝင်နေတယ်မကောင်းဘူးပေါ့။အကြောင်းကတော့သူကလည်းသူတို့စီရင်ရှိမှာပေါ့။သူကလည်းကြားမှရေးတယ်ပေါ့။ရှိတတ်ပါ့။အစာအချင်းချင်း မကြမကြစားမှတမ်းပါရပြည့်စုံတာဘုကလာဆရာဝန်တွေကဒီလိုဒီဆိုရရှိပါတယ်ရှိတယ်မှာတော့ဒီကောင်မရှိပါဘူးဆရာဝန်တွေကဒီလိုရှိဘုန်းကြီးတွေဆိုလို့ရှိရင်အဲဒီတော့ဟာကြီးစာကျင်မှုခက်တာပဲဘုန်းကြီးတို့ဘုန်းကြီးဆိုလို့ရှိရင်ဘုန်းကြီးဖြစ်နေနေပြီးတော့ညနေခင်းမစားရဘူးဆိုရင်ခက်တာပဲ အဲဒါဘုန်းကြီးချင်းနေတော့ကိုဖြစ်ပြီလို့ဆိုရင်အဲဒါတန်နိုင်ရကျင့်သုံးဖို့လိုပါလိမ့်မယ်လေဒါဇာသံဃာစီဒီလသံဃာသာဂသံဃာသာဂသံဃာဆိုတာကဆင်ခြေပြည့်ရလို့ထားမှုဒါရပြည့်စုံကြပါလေဘုရားနိုင်ရပြည့်စုံ ပညာသမ္မာရာပညာသမ္မာရာဆိုတာကတော့အခုဝိပဿနာရှိတဲ့အလုပ်ဟာပညာသမ္မာရာအကောင်းဆုံးပဲ။ဒါလားအကြောင်းညွှတ်လို့ဘုရားသာသနာတော်မှာရောက်ပြီးတော့နေရတယ်။အဲဒီရောက်နေရမှာလည်းပဲအဲဒီလို ချိုးကြက်ကြက်ကျင့်ဖို့ပြုရနိမိတ်ပြရကိုရနေတယ်။မနာဝန်တော်ပြကောင်းပါလေ။ ချို့ပုဂ္ဂိုလ်တွေကဘုရားဘာသာပဲမယ်လို့ဘုန်းကြီးတို့လိုဒီနေ့တရားဟောနေတဲ့တရားတွေကိုပြည့်တင်ပြီးပြောတာရှိရဲ့ဘုန်းကြီးတို့ကတော့သူတို့တော့မကဲရပါဘူးသူအကုသိုလ်တွေတရားပွားနေတာပဲဘယ်နဲ့ဒီတရားအထုတ်လို့ဆိုအစစ်မှန်လေးအားထုတ်နေတာဘယ်မြောက်ကဲရဲ့အဲ့ဒီနေသူတို့မှအကျိုးရတာပဲအဲသူတို့အကျိုးရတာကိစ္စမရှိဘူးသူတို့ရဲ့ ပရိဒဝံပရိသတ်တွေဆက်ဆက်တွေပေါ်ရတော့ဒုက္ခတွေသိရောက်တယ်။ငါအရင်ကတဲမကြင်ကပဲဝါဒလေးတွေဝါလေးတွေပြန်လာ။သောပင်မောဝါဒဆိုတာလည်းဒီလိုဟာလဲ။နောက်ပြီးတော့ဟိုသာမာရိတိပြုဒိသနာလုပ်ခဲ့တယ်။အင်းဆေဥက္ခသီဆေဥက္ခရာကြီးကလည်းဒီလိုဟာတွေပဲခွင့်ယူတွေကိုညောင်းညဒါကတူကစာရေးပြီးတော့ပို့တာ အဲဒီကဗမာလေးပြုစင်အဖွဲ့ကကက်ဆက်နဲ့တိတ်တိတ်ခွေတွန်းပြီးတော့လည်းပို့ထားတယ်ဆိုအဲဒါတွေနားထောင်အောင်ပြီးတော့စာနဲ့ရေးပြီးသိမတော်တဲ့စာတွေဒါတွေကိုသာသနာ့ဉာဏ်ရေးအတွက်ဥစ္စည်းကနေပြီးတော့ဆောင်ရွက်ဆောင်ရွက်ပြပါလို့ဆိုပြီးတော့ဘုန်းကြီးတွေက သူကပို့တယ်သူနဲ့သူနဲ့ဘုန်းကြီးနဲ့သူကတော့သိချင်ပြီမှာဘုန်းကြီးနဲ့ပြီးတော့ဘာဝနာအုပ်ချုပ်ရေးဘုန်းကြီးကမလုပ်နိုင်ပါဘူးဘာဝနာအုပ်ချုပ်ရေးသမင်္ဂလာပြုရင်လည်းပဲအုပ်ချုပ်ရေးအကြီးကဲပြင်မြောက်လည်းဘုန်းကြီးကမလုပ်နိုင်ပါဘူးအဲ့ဒါလုံးနေတရားဟောလို့ပြောတရားဟောပြောဖို့ကိုချိန်ရမှာမဟုတ်ဘူး။အဲတက်တော်တဲ့ပုဂ္ဂိုလ်တွေဆောင်ရွက်နေပြီးတာပဲလို့နှလုံးသွင်းတာပါ။ အဲဒါအဲဒီမရသံဃာပိဒသံဃာစာကသံဃာပညာသံဃာဒီသံဃာ၃ပါးနဲ့ပြည့်စုံဖို့အဲဒီလိုပြည့်စုံခြင်းပြည့်စုံလိုက်တာတွေကိုဒီနှစ်အမြဲဖွဲ့ခြင်းဝင်ရောက်ပြီးဆောင်ရွက်တဲ့ပုဂ္ဂိုလ်တွေဟာ ပြည့်စုံတယ်ပြည့်စုံအောင်ကြိုးစားပြီးတော့ဆောင်ရွက်ကြဖို့ပါပဲဒီအခုဆောင်ရွက်နေတာတွေခွင့်ကြီးမြင်ရတွေ့ရတာတော့မနာကြိုးစားနဲ့ဆောင်ရွက်နေတာပဲဆိုဝမ်းသာစရာပါပဲအင်းကနေပြီးကြောင်းလာပြီးတော့ဒီနေ့လုံးလုပ်လို့ရတော့တောင်းလေးတာသာမပုဂ္ဂိုလ်တွေရောနေ့စဉ်နေ့စဉ်လာနေလို့မလွယ်ဘူးအဲနေ့စဉ်နေ့စဉ်လာပြီးတော့ဆောင်ရွက်နေတာ အဲဒါအားရစရာဝန်သာစရာကောင်းပါလေနောက်ထပ်အစ်စ်တိုးလာတဲ့ပုဂ္ဂိုလ်တွေလည်းအဲဒီတိုင်းပဲရည်ရည်စွန်းစွန်းဆောင်ရွက်ကြပါပါလေအဲဒီလိုရည်ရည်စွန်းစွန်းဆောင်ရွက်သွားခြင်းဖြင့်ဘုရားသာသနာတော်ဟာတိုးတက်တဲ့တိုးတက်ကြပါစေဘုရားသာသနာတော်တိုးတက်စေသောအားဖြင့်မိမိတို့လိုရှိရသောကုသိုလ်ကောင်းမှုတရားတွေတိုးပွား၍မိမိတို့လိုရှိရသော အရိယာမင်းညာဖူညာတို့ဉာဏ်ညာစွာဆက်ရောက်၍နိဗ္ဗာန်တို့ဆက်ရောက်ကြပါစေ။အာ